အောက်မေ့သေးရှင်စိစီတွေ့ရေးပေါ်ဆိုတာလိုပဲကျမနာမည်ကတော့ဆရာစာနဲ့ရှင်အေးလေရောင်းလို့မေတ္တာစာနဲ့ရှင်တချို့ကလည်းပဲနာမည်ကြားတာနဲ့ကျမကိုကြောက်ကြတယ်ရှင်ကြောက်မယ်ဆိုလဲကြောက်ကြောက်ထိုက်တယ်ရှင် ကျမကတေရမ်းနာကိုအဲကိုလင်ကိုတောင်းမှညားတဲ့နေ့ကစပြီးတပြန်စီရိုက်နေရတာပဲရှင်မြို့တဲကခေါ်ကြတယ်မိမယာညီမိမယာညီ အခုတော့မရမ်းပါဘူးရှင်စိတ်ကိုရှည်ရှည်ထားပါတယ်ရှင် စိတ်ကိုရှည်ကြည့်မှသာရမ်းနေတကောသမီးစိတ်သမီးစိတ်ရှင် သမီးလေးတယောက်ရလို့သို့တော့သမီးခေါ်စားရအောင်သမီးရေသမီးရဲ့ရှင်အမေဟဲ့ဘာလုပ်နေတော့အမေသမီးဖျားသွားမလို့ကြက်ကိုပြုတ်ပြီးတနခါလိမ့်နေတယ်အမေတဲ့မိုက်တာကိုကုသိုလ်တပည့်ငရဲတပိတ်သာဆိုသလိုပဲ ဖယားကြတော့ဖတ်ရအောင်ချစ်တော်မယ်ဆိုတဲ့ဝတ္ထုလေးပါယူခဲ့အေးဒါတော့ပါတာပေါ့လက်ကိုင်းမေရဲ့အဲ့ဒါညီမေးစရာရှိလို့ဘာမေးမလို့တော့မေရဲ့ဟာမနေ့ကတယောကြီးတကီကီနဲ့လာတာဘယ်ကအကောင်တော့အမေသမီးဘယ်သိမတော့မေရဲ့ညီကြီးသားမဟုတ်ဘူးလားကြီးသားမထားပါဘူးမေအေးကြီးသားမထားဘူးမထားဘူးနဲ့တနေ့ကျညီဟာပေါ်လာရင်တော့ငါလုံမှာတော့ရိုက်မှာတော့ပြောပါမေအေးရိုက်မှာရိုက်မှာညီအခန်းထဲဝင်ဟုတ်ကဲ့မေဟိုကောင်လာရင်ငါနဲ့တွေ့မယ် တွေ့မယ်ပြောပါအမေအိတ်မယ်မေအေးအေးအေးဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်ကိုခင်ဗျကျွန်တော်တို့အမေကတော့အောက်ကရန်ကုန်သူကိုခင်ဗျအဖေကတော့အထက်ကမန္တလေးသားသူတို့ချင်းအကြောင်းပါတော့လင်မယားဖြစ်ပါရောခင်ဗျလင်မယားဖြစ်တော့ဘာလုပ်တုံးလို့ဆိုတော့ပြီးတဲ့အတိုင်းပေါ့လေခင်ဗျကုံတယ်ကုံတယ်ကုံတယ်ဘာကုံလဲဆိုတော့တနတ်ဖက် အဲ့ဒီဖက်အလုပ်လုပ်လိုက်တာများမကြမီကျွန်တော်မွေးတာပဲကျွန်တော်မွေးတော့သားလေးတယောက်ဆိုတော့တဲချစ်တာကိုတပူတစ်ချောင်းကျိုးအောင်မရိုက်ဘူးမိဘကဒီလောက်ချစ်တော့သားလုပ်တဲ့သူကအလိုက်ပြရတယ်နေဝင်နေဆိုရင်အသောကြီးအိတ်တာပဲတခါတလေများနိုးရသားနဲ့ပေပြီးတော့အိတ်နေသေးဒီလိုအလိုက်ပြတဲ့သားဆိုတော့မိဘကသားချစ်တာပေါ့ငါသား မင်းကြီးလာပြီကိုဟာကိုကြီးအောင်နဲ့ပြီးတော့ကျွန်တော်ကကျွန်တော်အောင်းငုံကြီးလိုက်တော့ကိုကြီးမှန်းသိရတာကိုအောက်ကငဲတဲ့ကလေးတွေစီတော့ကိုကြီးမှန်းသိရတာပေါ့ဒါနဲ့ဖေဖေကျွန်တော်ကြောက်နေမယ်အိမ်ကနွားတွေလည်းပိန်လာပြီဟဲ့ကောင်လေးစာတအောင်ကြောက်နေမယ်လို့ပြောရတယ်ဒါနဲ့ကျွန်တော်ဘုန်းကြီးကြောက်နေလိုက်တယ်ဘုန်းကြီးကြောက်နေလိုက်တာ3လလောက်ရှိတော့ကိုကျွန်တော်သမုံကြီးကုံတာပဲသမုံကြီးကုံတော့နောက်ကြောက်သမုံနဲ့ချထားဝယ်ရသေးတယ်အတွက်အချက်အတွက်ဖို့ကိုခင်ဗျာ အတွက်ချက်တော့နားလဲပါတယ်ပဲ106ကြတမမ100ကြသိလူ100မူး100အဲ့လေဟုတ်ပါဘူးမူး100ငွေအဝက်ဟောအတွက်ချက်နားလဲတော့နှစ်နှစ်လောက်ကြာတော့သာသင်ဒါသရာပေါက်တာပဲသရာပေါက်တော့ချိုးရိုးတွေကပြဲကုန်ရောသင်္ကန်းကျုပ်လည်းသင်ရသေးတာကိုဗျသုံးနှစ်လောက်ကြာတော့ဘုန်းကြီးမိဗုဒ္ဓရောက်တယ်အဲ့လေသင်ဂျိုသင်ဂျိုသင်ဂျိုသင်ဂျို င်းကျိုရောက်တော့နောက်ဗမာသားတော်တော်တတ်တော်အင်္ဂလိပ်ကြောင်ပြောင်းနေတယ်အင်္ဂလိပ်ကြောင်ရောက်တော့ဝင်ဝင်ရင်းလေးတန်းရောက်တာပဲလေးတန်းကြတော့နောက်မုတ်ဆိုးကမလိုက်ခဲ့နဲ့အမေမုတ်ဆိုးမုတ်ဆိုးနဲ့မုတ်ဆိုးများမထိုင်နိုင်ဘူးခင်ဗျာဘာလို့လို့ဆိုတော့မုတ်ကိုကသိုးနေတာကိုအောင်မေဒီခင်ဗျာအငိမ့်နမစိန်ညွန့်ခင်မင်းနဲ့ကျွန်တော်နဲ့ချစ်ခင်စုံမဲ့လို့ဒီကနေ့ချိန်ထားတာမိုးများရွာမလားမပြောတာဘူးအိမ်ကဖားသားကြီးကလည်းမိလိုက်တာအုံးအင်အုံးအင် ဒီကနေ့တော့တတ်နိုင်ဘူးသွားမှာပဲသူ့အတွက်ကြောင့်စားလို့လည်းမဝင်ဘူးထမင်းကလည်းမကောင်းလို့အဲ့လိုဆိုမပြောပါဘူးညာဂျိုးကိုက်လိုက်တာမပြောနဲ့တော့ဒီနေ့တော့ဘာဖြစ်နေဖြစ်နေသွားမှာနေရာကြတော့မှာပဲအလိုလာခဲ့တာရှေ့ကအပြင်စိန်ညုံခင်မေတို့အမေအိမ်မဲလှမ်းခေါ်ပြီးတော့ဒီကအတန်ပေးလိုက်အောင်မယ်အလိုအပြင်ဘက်ကလူတန်ကြတယ်ခင်မောင်စီမြရောက်နေပြီထင်တယ်ဟုတ်ကဲ့ဟုတ်ကဲ့ ခင်မောင်စီဗျာအမလေးရှင်ရှင်နဲ့နေနိုင်တာအမရဲ့တော့တခါမှမလာဘူးမအားလို့ဗျာမအားလို့နေရတော့ရှင်အော်အိမ်ကကြောက်နေရတယ်ဆိုတော့အမလာရတာဗျာဟုတ်ကဲ့ရှင်ဒါပြင်လည်းအတူတူထိုင်စကားပြောပါခင်ဗျအမေကြီးရှိရလားကျမအမေကြီးလားရှိတယ်ရှင်အာဒါပြင်ကျွန်တော်ပြန်တော့မယ်ဗျာအိုးဘာဖြစ်လို့ပြန်มาတော့ရှင်ခင်ဗျအမေကြီးကခင်ဗျမွေးပြီးတဲ့ကတော်တော်အပေါက်ဆိုးတယ်ဗျာအပြောဆိုးတယ်လို့ပြောစားမှာရှင်ခင်ဗျအမေကြီးကလည်းအမတန်ပါတယ်နေအောင်ရနေရအတိုင်းပဲ ခင်မောင်စီရချစ်အောင်ခင်အောင်သနာအောင်သူသမီးလိုချင်ရင်သူ့မအေကိုချော့ရတဲ့ရှင်ဒါမှမဟုတ်သူကပြီးတော့ချော့မို့ပြောကြည့်ရှင်ကဲကျွန်တော်ဝင်တော့မယ်နော်သွားသွားသွားကဲဝင်တော့မယ်လက်ပဲဗျာပေါက်ကလည်းအမိုက်တွေရှုပ်လိုက်တာမွေးသမီးခင်ဂုံနေတော့ထူပါတဲ့ကျေးဇူးရင်မင်းမင်းခမအော်ဘာကြီးကပဲကတော့ကဲကျွန်တော်ပြန်တော့မယ်ခင်ဗျာကျွန်တော်ပြန်တော့မယ်အော်ဘာဖြစ်လို့တုံးကွယ်စိတ်တူလိုက်တာဈေးဦးမပေါက်သေးဘူးမပြန်ပါနဲ့ ဘာကြီးမပါဘူးဗျကျွန်တော်တယောက်တည်းရဲ့အော်ဘာကြီးမပါဘူးလားဟုတ်ကဲ့မျက်စိကမှုံလို့ဟေးအမဲအဖိုးလေးပါပဲပဲညာအဖိုးလေးမပါပါဘူးဗျကျွန်တော်တယောက်တည်းပါအော်မင်းတယောက်တည်းလားဟုတ်ကဲ့ဘာကိစ္စလာတာတို့အော်မပြောမပြီးမတီးမမီဆိုတာလို့မမေသမီးလေးနဲ့ကျွန်တော်နဲ့ချစ်ခင်ဆုံးမှနှစ်သက်လို့လာတာပါမမေ အော်ငါသမီးကြိုက်လို့လားဟုတ်ကဲ့မင်းနာမည်ကဘယ်နဲ့ခေါ်တယ်လဲကျွန်တော်နာမည်ကတော့ခင်မောင်စီလို့ခေါ်ပါတယ်ခင်ဗျအော်ခင်မောင်စီတဲ့လားဟုတ်ကဲ့မင်းဒီမျက်နှာနဲ့ခင်မောင်စီဘသူကပေးတဲ့နာမည်တော့ဟာကျွန်တော်ခင်ဗျာသူ့အကျိုးပေးနဲ့သူလှတာပေါ့ဗျာခင်ဗျာအော်မင်းကဘာလှုပ်စားသလဲကွကျွန်တော်အင်္ဂလိပ်ကျောင်းနေတယ်ခင်ဗျာအော်ဘယ်နှတန်းအောင်မလဲ60နဲ့9တန်းအောင်နေ60နဲ့9တန်းမကြားဘူးဒါတွေပြောတယ်သေခြင်းသို့ဖဏတ်စာလက်ချီဟာ